အဲဒီ36မိနစ်အချိန်မှာဒီလိုရှင်ဧကမဟာပန္တိကမဟာစီဆရာတော်ဘုရားကြီးပြန်လည်တော်မူကြောင်းကိုကျွန်တော်တို့ကြားသိခဲ့ရပါတယ်။မဟာစီဆရာတော်ဘုရားကြီးပြန်လည်တော်မူတယ်ဆိုတဲ့မျှော်လင့်တဲ့သတင်းကိုကြားသိရတဲ့အတွက်အမေရိကန်ရောက်တတိပန်းရဟန်းရှင်တို့များမှသိလာဆောင်ရဖြစ်ကြပါလေ။နောက်ပြီးဩဂုတ်လ30ရက်နေ့ကဆရာတော်ဘုရားကြီးရဲ့ဥပ္ပဇ္ဇယုဂလကု နုတိမအဲ့ဒီဇာပနာအဖြစ်ပူဇော်ခဲ့တယ်ဆိုတဲ့သတင်းကိုလည်းဆက်လက်ကြားသိရပါတယ်ခင်ဗျာဒီမှာပြည်ရှိတတိတပါးများကပူဇော်ခဲ့တာကျွန်တော်တို့အမေရိကန်ရောက်ပြီးတပါးများကလည်းဖြစ်နိုင်တဲ့ဒီနေ့ပူဇော်လိုတဲ့အတွက်ဝါရှင်တန်မြို့အကြီးရှိဒီလာယာမှာမဖုန်ကြီးဒီမှာဖုန်တော်ကြီးကျောင်းမှာကျောင်းနိုင်ဖုန်ကြီးအရှင်ကိလာသကပင်းချောက်လို့တွရောက်ပြီးဝါဆိုသတင်းသုံးနေတဲ့ဆရာတော်ဘုရားကြီးရဲ့တပည့်ရင်းဖြစ်သူချမ်းမြေ့ရိတ်သားဆရာတော်အရှင် ရနကဘီဝင်သားကိုအခုလိုကျွန်တော်တို့ရဲ့ BOE ကိုယ်စားလှယ်တော်မြင့်မြတ်စွာကကြောက်ထားခဲ့ပါလေဆရာတော်ခင်ဗျာမြန်မာပြည်ကပြည်ကြီးကစပြီးဆက်ခဲ့ပါတယ်ခင်ဗျာအဲဘုန်းကြီးမြန်မာပြည်ကမေလ29ရက်နေ့ကထွက်ခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကပြည်ကြီးမထွက်လာခင်မှာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကိုဖိုးခဲ့ရပါပြီလားခင်ဗျာအဲဖိုးခဲ့ရပါတယ်ဆရာတော်ဘုရားကြီးကိုဘုန်းကြီးမေလ29ရက်နေ့ ညနေမှလေများထွက်တာဆိုတော့မနေ့ပိုင်းမှာပဲဆရာတော်ဆရာကြီးတော့ထူလိုက်ပါတယ်။တင်ပါ။အဲ့လိုဆရာတော်ဆရာကြီးကိုဖူးခဲ့ရစဉ်ကဆရာတော်ဆရာကြီးကျမ်းကျမ်းမာမာရှိနေပါဗလားခင်ဗျာ။ဆရာတော်ဆရာကြီးကျမ်းကျမ်းမာမာပါပဲ။ဘုန်းကြီးဘာဖူးနေတဲ့အချိန်မှဆရာတော်ဆရာကြီးစာကြည့်စာရေးနေပါတယ်။တင်ပါ။ဆရာတော်ဆရာကြီးကဘာတွေများအမင်းရှိလိုက်ပါပြီခင်ဗျာ။ဒီလိုဘုန်းကြီးက နိုင်ငံသားကသာသနာပြုဖို့ရပြင်သာတွေရောက်ကြတာဆရာတော်ဘုရားကြီးကိုရောက်ထားပါတယ်လူလူပြင်သာရောက်ပါတယ်ခွင့်ပြုပါဆိုတော့ဆရာတော်ဘုရားကြီးဒါခွင့်ပြုတယ်ဆိုရဲအမိတ်ပေးပါတယ်ဟုတ်ပါနောက်အဲ့ဒီတော့ပြီးတော့တို့ရဲ့အခါမှာဆရာတော်ဘုရားကြီးကအဲ့ဒီတော့မိတ်ရှိပါတယ်ကောင်းတယ်တဲ့သွားနိုင်တဲ့အချိန်မှာသွားပြီးသာသနာပြုတာကောင်းတယ်ဘုန်းကြီးတို့ကတော့ကြည်ပြီးသွားနိုင်တော့ဘူးတဲ့ဒီလိုဆိုပြီးဆရာတော်ဘုရားကြီးက ယ်နိုင်ငံတွေသွားရမလဲထပ်ပြီးတော့မေးပါတယ်ကျွန်တော်ခုနှစ်ပဲသွားမယ်နိုင်ငံတွေပြောတော့အာနိုင်ငံတွေကအများကြီးပါလားတဲ့လို့ဆိုတစ်နှစ်နီးပါးလောက်တောင်ကြာမှာပါလားတဲ့အဲ့လိုနဲ့အမေးရှိလိုက်ပါတယ်ဟုတ်ပါအခုလိုဆရာတော်ဘုရားကြီးပြန်လည်တော်မူသွားပြီဆိုတော့ဆရာတော်ဘုရားအနေနဲ့အားများသင်ကြားလိုပါသလဲခင်ဗျာဆရာတော်ဘုရားကြီးပြန်လည်မူသွားပြီဆိုတော့ သိကြီးတော့ထူးထူးခြားခြားပြောစရာတော့မလိုပါဘူး။ဒါပေမဲ့သိကြတဲ့အတိုင်းပဲဒီဆရာတော်ဘုရားကြီးဟာဆိုလို့ရှိရင်ဘုရားသာသနာတော်မှာပရိယမေကယောပฏิပတ်ပေကယောဆွဲဆုံးအမတန်တော်တဲ့ဆရာတော်ဘုရားကြီးဖြစ်လေတော့သာသနာမှာအမတန်အကူရတဲ့ဆရာတော်ဘုရားကြီးဆိုတာအများကြီးကြတဲ့အတိုင်းပဲ။ဒါကြောင့်မဲ ဆရာတော်ဘုရားကြီးဟောပြောညွှန်ပြတဲ့တရားတွေကိုကဘာအနှံပြမှာတရားလူလာတဲ့ပုဂ္ဂိုလ်တွေအထုံနေကြရတဲ့အတွက်ဒီပုဂ္ဂိုလ်တွေမှာဆန္ဒရတာတော့ရနေကြတာပဲ။ဒီတော့ဆရာတော်ဘုရားကြီးပြန်တော်မူသွားတာဟာတော့ဗုဒ္ဓသာသနာတော်အတွက်ပြည်တွင်းသာသနာရောပြည်ပသာသနာမှာပါတကယ်ကြီးမားတဲ့ဆုံးရှုံးမှုကြီးပဲ။အဲဒီဆုံးရှုံးမှုကြီးဟာဆိုလို့ရှိရင်အစာပြန်ပြီးတော့ထိုးရ။ဒါတော့ဒီဆုံးရှုံးမှုကြီးလို့ဘုရားယူဆပါတယ် ဒီလိုပုံစံမျိုးအစားရဖို့ရဆိုတာတော်တော်ကိုမလွယ်တဲ့ကိစ္စဖြစ်ပါလေ။ဒါတော့ဘုရားကြီးဟာပရိယပฏิပတ်လွယ်ဆုံးအောင်တော်ယုံနေမှာကပဲနဲ့ပြောဆိုအနေအထိုင်နဲ့တကွာဆုံးမဩဝါဒပေးရမှာပါမတူအောင်ဒီဝယ်လေးရှိနိုင်နိုင်အောင်လည်းပဲနိုင်နိုင်အောင်လည်းပဲအဲဆုံးမသိရှိပါတယ်။ပြီးတော့ ဆရာတော်ဘုရားကြီးဟာမိမိဘလောက်ပဲပရိယာမှာလည်းပဲကျွမ်းကျင်နေနေဘလောက်ပဲပฏิပတ်မှာလည်းကျွမ်းကျင်နေနေအဲတစ်ဖက်သားကိုဘယ်တော့ခါမှနှိမ်ချပြီးတော့ပြောတဲ့စကားမျိုးဘယ်တော့ခါမှမိတ်ကြတော့မလို့ပါဘူး။ဘုန်းကြီးသိသလားဆိုလို့ရှိရင်သူတို့ကအဖြစ်ကိုဆရာတော်ဘုရားကြီးပြောတာဘယ်တော့ခါမှမကြားရမသိရဘူး။တခြားပုဂ္ဂိုလ်တူက ပုဂ္ဂလူရဲ့အဖြစ်ပြောတာတောင်ဆရာတော်ဖြေရဝမ်းပြီးကာဝဲပြီးပြောလို့ရှိပါလားအဲ့လိုနေရာမှာလည်းပဲဆရာတော်ဖြေရအမှန်အတူယူစရာကောင်းပါလားနောက်တစ်ခါကျမ်းစာမှာသံတိန်ရိယာဆိုတဲ့သလုံးတစ်လုံးရှိပါတယ်သံတိန်ရိယာဆိုတာငြိမ်သက်ပြီးတော့အိန္ဒြေရှိတယ်ဆိုတဲ့ဒါဟာများသောအားဖြင့်ယဟနာရရဲ့ဂုံပုဂ္ဂိုလ်ကိုပြတဲ့အခါမှာသုံးရရှိပါတယ်ဒီ ဣဒရရှင်မာစီတရားတော်ဘုရားကြီးမှာလည်းပဲဒီသံသင်္ကရိယာကမှာအပြည့်နီးပါးလောက်ရှိပါတယ်ဒီလိုပြောခြင်းအားဖြင့်ဆရာတော်ဘုရားကြီးဟာဖြင့်ယဟန်ကိစ္စပြီးနေပြီလို့ဒီလိုဆိုလိုတာမဟုတ်ပါဘူးအဲအမတန်ငြိမ်သက်တည်ကြည်တဲ့ဣန္ဒြေအမြဲတည်းရှိတော်မူတာကိုပဲဘုန်းကြီးကဒီလိုပြောလိုတာပါတင်ပါဗျာဆရာတော်ဘုရားကြီးရဲ့တတိပဌာန်ဝိပဿနာကဘာနှံ့ပြန်ပြီးတော့ကဘာသူဘာသာတွေအားထုတ်ပြီးတော့ စိတ်ချမ်းသာရနေကြတာထောက်ခြင်းအပြင်ဒါပရိပတ်ပဲမှကျွမ်းကျင်တယ်ဆိုတာတော့ပြောစရာမလိုတော့ပါဘူးပြီးတော့ဒီလိုဆွဲဆုံးဆက်မြက်ပြီးတော့ဆွဲဆုံးတော်တဲ့ဆရာတော်ဘုရားတစ်ပါးရဲ့ဒီလသမารီပညာကုံကိုခွန်ကြီးတို့အနေနဲ့ပြည်စုံအောင်ပြောလို့မတတ်နိုင်ပါဘူးဒါပြီးတော့သူကထောက်ပေါ်ပြီးတော့မပြောနိုင်လို့လည်းပဲစိတ်ထဲကတော့ဆရာတော်ဘုရားရဲ့ဒီလကုံသမารီကုံပညာကုံတွေဒါတွေအာယုံပြုပြီးတော့တတ်နိုင်တယ်များ ဆရာတော်ဖျားကြီးမျိုးစစ်ချပြီးတော့တဲ့ပฏิပတိသာသနာအဲနောက်တစ်ခါပရိယတိသာသနာအဲ့ဒါကိုဘုန်းကြီးတို့ကကြိုးစားပြီးတော့ထမ်းရွက်ဖို့စဉ်းစားသိကူးထားပါတယ်ဒါတော့ပဲဘုန်းကြီးပြောလိုပါတယ်ဟုတ်ပါခုဆက်လက်ပြီးကျေးဇူးတော်ရှင်အေကမဟာပါဏိတမဟာစီဆရာတော်ဘုရားကြီးရဲ့သုံးမဩဝါဒတရားဓမ္မအနည်းငယ်ကိုပူဇော်တဲ့အနေနဲ့ကျမတို့နိုင်ယူကြရအောင်လားရှင်လောကဘဒ္ဒဝါဘောဂဥပနိဟိ ပူခြင်းနာခြင်းသိခြင်းတို့အစဉ်စဉ်ဘုဆောင်အပ်ပါရကအတ္တဝရိယဘဝသိနေလိုက်ဆိုလေးကြာကြည့်ခြင်းလာသည်ဟိုလာသည်ဘုံမင်းမစွမ်းဖြစ်လာသည်ဟိုပြီးတော့တခါတည်းမကြမ်းမနာပြလာသည်ဒီလောက်အောင်ယောဂဝေဒနာကြီးနဲ့စန့်ငင်ဖြစ်ပြီးတော့တခါတည်းမျိုးတွေအရှင်သင်္ဃာတွေကပြုစုလို့အဲ့ဒီနေကြီးကြသူပြီးတော့ငိုရိုးလို့မိပါတာနှလုံးသားတွေပြေးပြီးတော့နေတော့ကြသေးသွားကြတယ် အဲဒီသာရကအလောင်းကြတယ်အဲ့ဒါကိုသာသိညိုရရဗျာမိလူတွေအငိုရိုးပြီးတကပို့อืมဝင်နေကြကောင်းတယ်လုံးကြကောင်းတယ်တိုင်းကျင်ပြောပြီးတကလားဒါလည်းဟောပြီးသွားကြတယ်အာသနောလောကအနတိပရောတိပါဒနာနမုဒနာတို့တို့ရှင်များနားဆင်ကြရတဲ့အခါတော့နိညာကမှညူဂျာစီပြည်နယ်ကနေပြီးဝါရှင်တန်မြို့တော်စီကိုပြန်လည်ရောက်ရှိတော်မူခဲ့တဲ့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့တပည့်ရင်းဖြစ်သူချမ်းမြေ့ရိပ်သာဆရာတော်အရှင်စန္ဒကဘိဝင်တာအား UOE ကိုစေတော်မြင့်မြင့်စွာကလျှောက်ထားချက်များပဲဖြစ်ပါတယ်ခင်ဗျာဟုတ်တယ်ခင်ဗျာအမေရိကန်ကမြန်မာပိုင်းအစီအစဉ်ကိုအခုနေ့စဉ်ဘာသာတော်ကြီးကရှိတဲ့ကုန်းနိုင်ခွဲတီသာဖိနေပါလေ